ဒီနေ့ဣန္ဒြေထည့်ပြီးတော့တရားတွေတိုးတက်ဖို့အတွက်ဘုန်းကြီးတို့ယောဂီများကိုဟောကြားလာခဲ့ရမှာ၃ပါးပြီးသွားပြီနံပါတ်1ဥပ္ပန္နုပန္နနာသင်္ခါရဏခယမေဝပတ္တတိယုတ်တရားနံတရားတို့ရဲ့ဂုံဆုံးချုပ်ပြောက်သွားတဲ့သဘောကို သိအောင်ရှုတဲ့နံပါတ်1 နံပါတ်2တတ္တသတိကိစ္စကိရိယာယတံပါတိတိတတ္ထထိုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌တေကိစ္စကိရိယာယရိုးရိုးသေးသေးရှုမှပွားများအထုတ်ခြင်းဖြင့်လည်းပဲတမ္ပါတိတိဝိပဿနာဉာဏ်ဤထင်မြင်ခါပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏နံပါတ်2 ရုပ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာရိုးရိုးသေးသေးရှုမှတ်မှုမလွတ်အောင်ရှုပါအမှတ်တရားတွေထိုင်ရမှာ ဖြစ်စေရရမှာ ဖြစ်စေသွားရမှာ ဖြစ်စေလျောင်းရမှာဖြစ်စေစားရတောက်ရမှာဖြစ်စေအမူအရာတိုင်းအမူအရာတိုင်း အမတ်တတိမလွတ်အောင်ရှုမှတ်နေခြင်းဟာသက္ကိစ္စအဲလိုရိုးရိုးသေးသေးရှုမှတ်နေခြင်းဖြင့်တရားဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေ၅ပါးတရားတွေညင်ညွတ်ပြီးတော့ဝိပဿနာဉာဏ်လေးထက်လို့တရားတွေထုတ်တက်လာလိမ့်မယ်။နောက်နံပါတ်3ကတတ္တသတ္တိသကိရိယာယတံပါတိတိ တထထူယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရနိုင်တတိစ္ဆာကိရိယာယမနာမယကြာမပြအောင်တဇတိရှုမှတ်ခြင်းဖြင့်လေတမ္ပတိတိဝိပဒနာဉာဏ်လေးထက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏နံပါတ်3ကယုံနာဓမ္မသင်္ခါရတရားတို့ရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုတဲ့အခါမှာ တာတစ္ဆကိရိယာယတဲ့မယမနာပဲနဲ့တစ္ဆထဲနေအောင်ရှုမှတ်ပွားများအားထုတ်ထိုင်မှကယမတိအောင်ယမကသွားမတိအောင်သွားမကထိုင်မှထိုင်မှကလျောင်းတဲ့အမှတ်အဲဒီလိုဣရိယာပုတ္တန်ဣရိယာပုတ္တန်ရှေ့အမှတ်နောက်အမှတ်ကိုဆက်ပြီးတော့နေအောင်အဲလိုမပြတ်ရှုမှတ်ပွားများအားထုတ်နေခြင်းဟာ ဣန္ဒြေ၅ပါးညီညွတ်ပြီးတော့ဝိပဿနာဉာဏ်နေထက်ပြီးတရားတွေတိုးတက်မယ်နံပါတ်3ယနေ့ယောဂီတို့နာရမယ့်တရားကတတ္ထသာတပ္ပယာကိရိယာယတမ္ပါတိတိတတ္ထတို့ယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောင်းသွားတဲ့သဘောကိုသိအောင်ရှုရ၌ တပ္ပယာကိရိယာယတင့်လျောတိကိုသာပြုခြင်းဖြင့်လည်းပဲတမ္ပါတေတိဝိပဿနာဉာဏ်၏ထက်မြက်ကပြည့်စုံပြည့်စုံစေနိုင်ပါပြီကုန်၏နံပါတ်၄ဣန္ဒြေထက်မြက်ကြောင်းတရားကတင့်လျောရာကိုမှီဝဲပြီးတော့အာထုတ်ပါတဲ့တပ္ပယေတပ္ပယေတတ္တသေဝိထဒီလိုဖွင့်ပြတယ်

တမ္မာယောကမ္မထံတရားအထုတ်ခြင်းကသင်လျော်လျောက်ပတ်သော အဝါသောစာနေရာရိတ်တာကြောင်းကို၎င်းမိမိနဲ့သင်လျော်လျောက်ပတ်တဲ့ကြောင်းနေရာ ရွေးရလိမ့်မယ်ကိုယ်စရောစာဆွမ်းခံရွာကို၎င်းတန်တစာစကားကို၎င်းပုဂ္ဂလောစာပုဂ္ဂိုလ်ကို၎င်း အထထုမတပါဘောဇနာစားသုံးပွဲဘောဇင်ကို၎င်းဥရုစဧအပုစသောယာတိဥတုကို၎င်းဣရိယာပထောစေဝလျောင်းတရာသောဥစွာသောဣရိယာပုဂ္ဂိုလ်၎င်းသေဝိတပကောမိဝဲအပ္ပါပိတပ္ပယောသေဝိတပကောဆိုတဲ့အတိုင်းမိဝဲရမယ်တပ္ပယခုနှစ်ပါးရှိတယ်

မိမိတို့နေထိုင်ရာ နေရာဌာနနဲ့မဝေးလွန်မနီးလွန်တဲ့နေရာဌာနဖြစ်ရမယ်။နောက်မိမိမိဝေးရမယ်ကြောင်းဟာစူးညံပြီးတော့လူတန်သူတန်နေနဲ့စူးစူးညံညံရှိတဲ့အကြောင်းကိုမဝေးမမိဝေးရပါလူသူကင်းရှင်းပြီးတော့အတန်ဒီလည်းပဲစိတ်ငြိမ်နေတဲ့နေရာဖြစ်ရမယ်။နောက်မိမိတို့မိဝဲတဲ့ကြောင်းနေရာဟာ မှက်တို့ချင်းတို့ယင်တို့ရဲ့ဘေးရန်အန္တရာယ်ဒါလည်းနေရမယ်တောကြောင်းနေဆိုရင်ဘုန်းကြီးတို့တစ်တို့ကြားတို့ဆင်းတို့စတဲ့တောတရိษံတွေရဲ့ယံအန္တရာယ်တွေလည်းပဲကင်းတဲ့နေရာဖြစ်ရမယ်အခုမျိုးရိပ်တာကြီးဖြစ်တဲ့ခါကာလကြတော့မှက်တို့ချင်းတို့ယင်တို့ရဲ့ယံအန္တရာယ်တွေဒါတွေကင်းဖို့အတွက်အခုချင်းလုံးတန်စကားတွေနေအားလုံးတက်ဆင်ပေးထားတယ် ရှင်ရှင်လေးလည်းပဲနင်းနိုင်သမျှနင်းအောင်ရှင်လုံးတန်စကားနဲ့မလုံလောက်တဲ့အခါကျတော့အခုတယောက်ထိုင်ရှင်အောင်လေးတွေနဲ့ရှင်လည်းမဝင်နိုင်ရှင်လည်းမဝင်နိုင်မှက်လည်းမဝင်နိုင်အဲလိုမဲ့ချင်းရင်တို့ရဲ့ယံအန္တရာယ်လေးနေရမယ်အတန်ကလည်းပဲတိတ်ဆိတ်တဲ့နေရာဌာနဖြစ်ရမယ်လူတွေသူတွေနဲ့တခါနဲ့စီကားပြီးတော့အော်တောင်းနေဖြစ်နေတဲ့နေရာမျိုးလည်းမဖြစ်သင့်တရားထုတ်တဲ့နေရာ လူသူကင်းပြီးတော့အတန်နဲ့ဆင်ញင်ရမယ်တဲ့။နောက်မိမိအလိုရှိတဲ့အဝတ်အထည်စားပွဲတောက်ပွဲဆေးဝါးပစ္စည်းရလွယ်တဲ့နေရာလည်းဖြစ်ရမယ်။တကယ်လို့မိမိကျမ်းမာရေးအတွက်ဆေးဝါးပစ္စည်းလိုအပ်ရင်ဆေးဝါးပစ္စည်းရလွယ်တဲ့နေရာမျိုးဟာလည်းရည်ကြည်တယ်။နောက်ပစ္စည်းတွေဆေးဝါးပစ္စည်းကစားပြီးတော့ရလွယ်တဲ့နေရာရနိုင်တဲ့နေရာမိမိအဝတ်အထည် စားပွဲတောက်ပွဲအလုံးရနိုင်တဲ့နေရာရလွယ်တဲ့နေရာဖြစ်ရမယ်အထူးအားဖြင့်မိမိတို့ကိုနိမန်လမ်းမှန်နဲ့တုံတင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းလို့ဆိုတဲ့မိကောင်းရှိရမယ်တဲ့မိတ်ဆွေကောင်းရှိရမယ်ဒီမိဝဲရမယ့်တပ္ပာယခုနှစ်ပါးတဲ့ကဟောဒီကြောင်းဆိုတဲ့မိဝဲရမယ့်အထက်မှာကြောင်းအင်္ဂါရအထက်မှာအရေးကြီးဆုံးအချက်ဟာဘာလဲဆိုရင် နိမလမ်းမှန်နဲ့တွင်တင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်မိမိကတရားနာခြင်းနဲ့တရားဟောပေးတဲ့ဆရာသမားတရားအထုတ်ခြင်းနဲ့တရားနိလန်းနေသင်ပြပေးတဲ့ဆရာသမားအဲဒီတရားနိလန်းသင်ပြပေးပြန်တော့လည်းပဲမြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်အတိုင်းနိလန်းမှန်ကန်စွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်အထူးအားဖြင့်ဘုန်းကြီးတို့ယောဂီများကို တရားတွေတိုးတက်နိုင်ဖို့အတွက်ယောဂီပုဂ္ဂိုလ်ရဲ့တကယ့်တဘာဝလက္ခဏာလေးတွေထင်မြင်ပြီးတော့ယုံနာဖြစ်ပျက်တွေကိုမြင်အောင်ပြနိုင်တဲ့ဆရာကောင်းတမကောင်းရှိရမယ်။အဲလိုဆရာတမကောင်းကိုမှီဝဲရမယ်။အဲလိုမှီဝဲဆရာဖြစ်တဲ့အင်္ဂါ၅ပါးအဲဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့အကြောင်းကိုမှီဝဲပါ ကျောင်းဟာမိမိတို့နေထိုင်ရာဖြစ်တဲ့နေရာနဲ့လည်းမဝေးလာဘူးနေလည်းမနေဘူးနောက်ပြီးတော့အတန်နဲ့တိတ်ဆိတ်မှုရှိတယ်ပစ္စည်းဥစ္စာလည်းရလွယ်တယ်မဲ့ချင်ရလည်းနဲတယ်ကောင်းတယ်သို့တော့မိမိကတရားအားထုတ်ခြင်းတယ်တရားနီးလန်းမပေးနိုင်တဲ့ဆရာသမားမရှိဘူးဆိုရင်အဲ့ဒီနေရာဟာအဲ့ဒီကျောင်းဟာမိဝဲတင်သလားမမိဝဲတင်ဘူးလားမမိဝဲတင်ဘူး မိမိကတကယ်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်နိလန်းကောင်းတွေအားထုတ်ခြင်းတဲ့ပုဂ္ဂိုလ်ဖြစ်တော့အဲ့ဒီတရားနိလန်းတွေကိုတကယ်ကိုမြတ်စွာဘုရားဟောတဲ့အတိုင်းတွင်တင်ညွှန်ပြဆုံးမပေးနိုင်ရမယ်။နောက်ပြီးတော့တရားတွေကိုလည်းပဲသူ့ရဲ့သဘာဝအားလျော်စွာထင်မြင်လာအောင်ညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းဖြစ်ရမယ်။ယုံနာရဲ့အဖြစ်အပျက်သဘောတွေကိုထင်မြင်လာအောင်ညွှန်ပြပေးနိုင်တဲ့ဆရာကောင်းသမားကောင်းဖြစ်ရမယ်။အဲ့လိုပုဂ္ဂိုလ်မျိုးမှတကယ်ကို မိတ်ဆွေကောင်းနဲ့အဲ့လိုမိတ်ဆွေကောင်းကိုမှီဝဲရမယ်။ ဓမ္မကြောင်းအင်္ဂါရနဲ့ညီတာခေတ္တလေးကိုဆိုကြည့်အောင်မှတ်တမ်းလေးတင်လိုက်အောင်မဝေးလာခြင်းလူသူရှင်း၍ကင်းစိတ်အတန်မဲ့ချင်းရန်နဲ့ပစ္စည်းလဲလွယ်မိကောင်းရဲ့ငါသွေးကြောင်းအင်္ဂါ မဝေးလာခြင်းလူသူရှင်း၍ကင်းစိတ်အတန်မဲ့ချင်းရန်နဲ့ပစ္စည်းလဲလွယ်မိကောင်းရဲ့ငါသွဲကြောင့်အင်္ဂါမဝေးလာခြင်း လူသူရှင်း၍ကင်းစိတ်အတန်မဲ့ချင်းရန်နေပစ္စည်းလဲလွယ်မိတ်ကောင်းရဲ့ငါသွဲကြောင်းအင်္ဂါဆုကြည်ပါ ဒါယောဂီများမိဝဲရမယ့်ကြောင်းရဲ့အင်္ဂါမိမိတို့တရားအားထုတ်မဲ့ပုဂ္ဂိုလ်များရဲ့မိဝဲရမယ့်ကြောင်းရဲ့အင်္ဂါမိမိတို့မိဝဲရမယ့်ကြောင်းဟာနံပါတ်1မိမိတို့နေထိုင်ရာနဲ့မဝေးလွန်မနှီးလွန်တဲ့နေရာဖြစ်ရနောက်ပြီးတော့နံပါတ်2ကလူသူကင်းပြီးတော့အတန်လေးဆင့်ញင်တဲ့နေရာဖြစ်ရနံပါတ်3ကမဲ့တို့ခြင်းတို့ရဲ့ယံယင်တို့ရဲ့ယံနေရမယ် တောကြောင့်ဆိုရင်လည်းပဲတခြားကြာသစ်စဉ်းစားရန်အန္တရာယ်တွေရဲ့ဘေးရန်အန္တရာယ်ကင်းရမယ်။နောက်နံပါတ်၄ကဘာလဲဆိုတော့မိမိလိုချင်တဲ့အဝတ်အထည်အလိုရှိတဲ့စားဝယ်တောက်ဝယ်ဆေးပြည့်စည်းများလေးရလွယ်တဲ့နေရာဖြစ်ရတယ်။အထူးအားဖြင့်အဲ့ဒီမှာ မိကောင်းနိမန်လမ်းမှန်နဲ့တွင်တင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းမိတ်ဆွေကောင်းရှိရမင်း အဲ့ဒီအင်္ဂါရနဲ့ပြည့်စုံရင်အဲ့ဒီကြောင်းဟာမိမိမိဝဲသင်းတဲ့ကြောင်းလားမမိဝဲသင်းတဲ့ကြောင်းလားအေးအဲ့ဒါမိဝဲသင်းတဲ့ကြောင်းပဲအဲ့ဒီကြောင်းအင်္ဂါရ၅မျိုးနဲ့ပြည့်စုံရမယ်နောက်တစ်ခါဂောဇရဆွမ်းခံရွာတဲ့ဒါကယဟန်တော်တွေနဲ့သက်ဆိုင်တယ်ဆွမ်းခံရွာမိမိတို့အားထုတ်တဲ့နေရာကြောင်းဟာဆွမ်းခံရွာနဲ့ဝေးလဲမဝေးလွန်းနီးလဲမနီးလွန်းတဲ့နေရာဖြစ်ရတယ် နောက်နံပါတ်3ကဘာလဲဆိုတော့စကားတရားအထုတ်တဲ့ပုဂ္ဂိုလ်များမှီဝဲရမယ်စကားရှိတယ်ရှောင်ကျင်ရမယ်စကားရှိတယ်အဲတော့မိမိတို့မှီဝဲရမယ်စကားတွေဟာဘာတွေလဲဆိုတော့အလိုနေခြင်းနဲ့စတဲ့စကားမလွဲတာမရှောင်တာစကားပြောကြတယ်ဆိုရင်အလိုနေခြင်းနဲ့စတဲ့စကားကိုပြောရတယ် အလိုများတဲ့စကားတွေကိုရှောင်ရတယ်တကယ်လို့ဘာမှရောင်ရဲတင်းနေနိုင်မှုမရှိဘူးအလိုကြီးနေတဲ့ပုဂ္ဂိုလ်မျိုးဟာဒီဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်နဲ့မသင့်တော်ဘူးမထိုက်တန်ဘူးအလိုနှဲခြင်းနဲ့ဆက်တဲ့စကားအလိုနှဲတဲ့ပုဂ္ဂိုလ်များသာလျှင်ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်နဲ့ထိုက်တန်နေဒီလိုပေါ့အဲ့ဒီစကားမျိုးရောင်ရဲလွယ်ခြင်းနဲ့ဆက်တဲ့စကားတဲ့နံပါတ်2က ဘာပဲဖြစ်ဖြစ်နေရာထိုင်ခင်းပဲဖြစ်စီစားပွဲတောက်ပွဲပဲဖြစ်စီအဝတ်သင်္ကန်းအဝတ်ထည်ပဲဖြစ်စီဆေးပစ္စည်းပဲဖြစ်စီပြောတဲ့နေရာမှာရောင်ရဲလွယ်ခြင်းနဲ့စတဲ့စကားကိုသာပြောရမယ်။မရောင်ရဲမတင်းတိမ်နိုင်တဲ့စကားမျိုးတွေကိုရှောင်ကျဉ်ရမယ်။တရားအထုတ်တဲ့ယောဂီဟာ။နောက်နံပါတ်3ကအပေါင်းအဖော်များနဲ့ရောနှောခြင်းမရှိပဲ။ ခွဲခွာ၍နေခြင်းနဲ့စတဲ့စကားတဲ့အပေါင်းအပေါ်နဲ့ရောနှောနေခြင်းအပြင်ဒီဆင်းရဲခတ်တဲ့ငြိမ့်တဲ့နိဗ္ဗာန်ဆိုတာမရနိုင်ဘူးအပေါင်းအပေါ်နဲ့ကင်းပြီးတော့တကူရဲ့ဧကစာရီနေပြီးတော့ကျင့်ကြံအားထုတ်မှဆင်းရဲခတ်သိငြိမ့်နိုင်တဲ့နိဗ္ဗာန်ကိုရနိုင်တယ်လို့အဲဒီလိုအပေါင်းအပေါ်များနဲ့ရောနှောနေမရှိဘဲနဲ့ခွဲခွာနေခြင်းနဲ့စတဲ့စကားဒီစကားမျိုးသာပြောရတယ် နောက်နံပါတ်၄ကဆင်းញင်ရာရတ်တို့ချင်းကပ်၍နေခြင်းနဲ့စတဲ့စကားဆင်းញင်ရာနေရာနေပြီးတော့တမာတိတရားတွေထူထောင်မှစိတ်တည်ငြိမ်မှုတမာတိရပြီးတော့ဆင်းရဲခတ်သိငြိမ်းတဲ့နိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်တယ်။ဒါတော့ဆင်းရဲမှုမရတဲ့နေရာကိုနေပြီးတော့အထုတ်ခြင်းအပြင်တမာတိမဖြစ်နိုင်ဘူး။တမာတိမဖြစ်နိုင်တဲ့အတွက်ကြောင့်ဝိပဿနာဉာဏ်မဖြစ်။ မဉ္ဇဉ်ပူဉ္ဇဉ်တွေမရနိုင်ဘူးလို့ဆိုတဲ့အဲ့ဒီလိုစိတ်ငြိမ်မှုစိတ်ငြိမ်ရာအရက်ကိုချင်းကပ်၍နေခြင်းနဲ့စတဲ့စကားမျိုးဒီစကားမျိုးကိုသာယောဂီပုဂ္ဂိုလ်မျိုးပြောရင်ပြောရတယ်။နောက်နံပါတ်5ကအချင်းချင်းပန်းပန်းလုံးလဆိုင်အားထုတ်ခြင်းနဲ့စတဲ့စကားဝိပဿနာတရားဆိုတာတကယ်ကိုကြိုးကြိုးစားစားအားထုတ်မှရနိုင်တာ တကယ်မကြိုးမစားဘဲနဲ့ပေါ့ပေါ့ရော့ရော့လေးအာထုတ်ရုံနဲ့မြင်ရနဲ့ရနိုင်တဲ့တရားမျိုးမဟုတ်ဘူးလို့လုံလဆိုင်အာထုတ်ခြင်းနဲ့စတဲ့စကားမျိုးပြောမိရင်လေအဲ့လိုစကားမျိုးသာပြောရတယ်။နံပါတ်6ကသီလနဲ့စတဲ့စကားသီလဆိုတာဘုန်းကြီးတို့တရားအထုတ်တဲ့ပုဂ္ဂိုလ်များမှာအခြေခံတရားပဲ။အဲ့ဒီသီလပြည့်စုံစင်ကြယ်မှုကိုအခြေခံထားပြီးတော့ တမာရီထူထောင်ရတယ်အဲလိုတမာရီထူထောင်မှတမာရီထူထောင်တဲ့အခါမှာသီလပြည့်စုံစင်ကြယ်မှလည်းတမာရီကဖြစ်တယ်တမာရီအားကောင်းမှယုတ်တဘောနံတဘောအဖြစ်အပျက်အိစ္ဆဒုက္ခအနတ္တတဘောသိနိုင်တဲ့ဝိပဿနာဉာဏ်ဖြစ်တယ်ဒီဉာဏ်နဲ့ပြည့်စုံမှလည်းပဲအရိယာမဉ္ဇပုံဉာဏ်ဆက်ရောက်ပြီးနိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်တယ်ဒါကြောင့်သီလနဲ့စတဲ့စကားတဲ့သီလကိုစင်ကြယ်စွာစောင့်ထိန်ပြီးတော့မှအာထုဖို့ အဲ့လိုသီလနဲ့စတဲ့စကားကိုပြောရရင်အချို့ပုဂ္ဂိုလ်ကတရားအားထုတ်နေပေမဲ့လို့လည်းပဲမိမိရဲ့ကျမ်းမာရေးအကြောင်းပြုပြီးတော့ဝိက္ကဏဘောဓနာတိခါဘုကိုဖြစ်ပြီးတော့ကိစ္စမရှိပါဘူးဒီဝိက္ကဏဘောဓနာတိခါဘုလေးတခုပြည့်ယုံနဲ့ဥမဲ့နောက်ထပ်ခုနှစ်ပါးကြီးတောင်ကြံသေးတာပဲဆိုပြီးပော့ပော့တန်တန်အားထုတ်တဲ့ပော့ပော့တန်တန်စောင့်ထိုင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတတ်တယ်ဒါကြောင့်အဲ့လိုမဟုတ်ဘဲနဲ့သီလကိုတကယ်ကိုရိုးရိုးသေးသေး စင်ကြယ်စွာစောင့်ထိန်ပြီးတော့မှတမာရီထူထောင်တမာရီအားကောင်းမှယုံနာဖြစ်ဖြစ်သဘောတွေသိလို့ဝိပဿနာဉာဏ်နေစင်စစ်တက်နိုင်တယ်ဆိုတဲ့အဲ့လိုစကားမျိုးကိုဒါပြောရတယ်။နံပါတ်9ကတမာရီနဲ့စတဲ့စကားတဲ့။တမာရီဆိုတာစိတ်တည်တည်မှုတမာရီရမှယုံနာဖြစ်ဖြစ်သဘောကိုသိနိုင်တယ်။ တကယ်လို့စိတ်တည်ကြည်မှုတမာတိမရသေးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာယုံနံတရားရဲ့အဖြစ်ပြသဘောကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်မျိုးမဖြစ်နိုင်ဘူးဒါကြောင့်မို့တမာတိရအောင်ကြိုးစားဖို့ပေါ့လေဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲတိုက်တွန်းတော်မူတယ်တမာရိဘိကဝေပါဝေထဘေကဝေယဟန်တော်များအိုချေတတို့တမာတိတမာတိတရားကိုဘာဝေထမိမိတန်တမှာဖြစ်ပွားအောင်အားထုတ်ကြကုန်လောချက်သားတို့တဲ့ တမာတိရအောင်ပွားများကြအထုတ်ကြတဲ့မြတ်စွာဘုရားကတိုက်တွန်းတော်မူတယ်။ဘာကြောင့်လဲဆိုတော့တမာတိတော်ယထာဘုဒ္ဓံပဇာနာတိတမာတိတော်စိတ်တည်ကြည်မှုတမာတိရပြီဆိုပါရင်ယထာဘုဒ္ဓံရုပ်ကိုရုပ်အတိုင်းနာမ်ကိုနာမ်အတိုင်းပြက်ကိုအပြက်တိုင်းသိတဲ့ဝိပဿနာဉာဏ်လေးပြီးပဇာနာတိအမှန်တိုင်းသိပါလိမ့်မယ်။တကယ်လို့ စိတ်တည်ခြင်းမှုတမာတိရပြီဆိုရင်ယထာဘူတာအမှန်တိုင်းသိတဲ့ဉာဏ်ကြီးပေါ်လာလိမ့်မယ်တဲ့စိတ်တည်ခြင်းမှုတမာတိမှမရလို့ရှိရင်ယထာဘူတာဉာဏ်ဘယ်လိုမှမရနိုင်ဘူးဝိပဿနာဉာဏ်မဲ့ဉာဏ်นี่ဘယ်လိုမှမရနိုင်ဘူးဒါကြောင့်တမာတိနဲ့စက်တဲ့စကားနောက်နံပါတ်၈ကပညာနဲ့စက်တဲ့စကားတဲ့ပညာနဲ့စက်တဲ့စကားဝိပဿနာပညာမပညာဘူပညာစသည် ရှိတဲ့ခဲကဒီမှာဝိပဿနာပညာနဲ့စတဲ့စကားကိုတော့ပြောရမယ်။ရှုမှတ်တဲ့အခါဝိပဿနာဉာဏ်လေးယုံနာသဘာဝလေးတွေဘယ်လိုမြင်နေယုံနာရဲ့အဖြစ်အပျက်သဘောလေးတွေကိုဘယ်လိုတွေ့တယ်ဘယ်လိုသိတယ်စဉ္ညာရှာမှရင်းကတွေ့တာထိုင်ပြီးရှုမှတ်ရင်းကတွေ့တယ်ရပ်ပြီးရှုမှတ်ရင်းကဘယ်လိုမြင်တယ်ဘယ်လိုသိတယ်ဘယ်လိုတွေ့တယ်စသည်ဖြင့်ဒီဝိပဿနာပညာနဲ့စတဲ့စကားဒီစကားကိုသာ ပြောရတယ်ဒီဝိပဿနာပညာမှမဖြစ်ရင်မပညာပူပညာဆိုတာမရနိုင်ဒါကြောင့်မဲပညာပူပညာနိဗ္ဗာန်ချမ်းသာရခြင်းနဲ့ဆိုရင်ဝိပဿနာ ပညာဖြစ်အောင်ကြိုးစားရမယ်ဆိုတဲ့အဲ့ဒီဝိပဿနာပညာနဲ့စတဲ့စကားဒီစကားကိုသာပြောရတယ်။နံပါတ်9ကဝိမု ക്തി ဟုခေါ်သောဖို့နိဗ္ဗာန်နဲ့စတဲ့စကားတဲ့။ဝိမု ക്തി လို့ဆိုတဲ့ဒီမှာမတရားဖို့တရားနိဗ္ဗာန်တရားမဲ့ဆိုတာလေးကတခဏတရင်္ဂါလေးဖြစ်သွားပြီးနောက်တာဖြစ်တိုင်းဖြစ်တိုင်းဟာဖို့ရည်ကြီးနဲ့ဖြစ်နေတယ်။အဲ့ဒီဖို့ချမ်းသာနဲ့နိဗ္ဗာန်ချမ်းသာနဲ့စတဲ့စကားဒီစကားကိုသာပြောရတယ်တရားနဲ့ပြောရင်စကားပြောရင် နံပါတ်30ကဝိမု ക്തി ညာဏဒသနဟုဆိုတာတော့ပြစ္ဆဝကနာညာနဲ့ဆက်တဲ့စကားတဲ့ပြစ္ဆဝကနာညာဆိုတာအောက်ထက်တမက်တဖို့လောက်ရပြီဆိုရင်ဘုန်းကြီးတို့ယောဂီများသောတပတ္တိမညာပူညာဆက်ရောက်ပြီးရေတရိစ္ဆာန်ပြည့်တာသူရကေဆိုတဲ့အပယ်၄ပါးတွေကင်းနိုင်တယ်လေအဲဒါပြစ္ဆဝကနာဉာဏ်ဆိုတာကမိမိဖြစ်ခဲ့တာလေးတွေကိုပြန်ပြီးတော့ဆင်ញင်နှလုံးသွင်းပြီးတော့အဲလိုဆင်ញင်မှုနဲ့ဆက်တဲ့စကားမျိုးကိုသာပြောရတယ် အဲ့ဒီ10ပါးဒါယောဂီပုဂ္ဂိုလ်များ ပြောရမယ့်စကားဟာ10ပါးရှိတယ်အဲ့ဒီ10မျိုးသာပြောရတယ်တခြားတရားအနောက်ရှက်ဖြစ်စေမယ့်စကားမျိုးတွေတရားအားထုတ်နေတဲ့ယောဂီများပြောရမလားရှောင်ရမလားဗျာရှောင်ရမယ်ကဲဒါလေးအဲ့ဒီကမှတ်တမ်းလေးတင်ထားလိုက်လိုနီးရောင်ရဲ့ခေါ်ကွဲစိတ်ငြိမ်ချိန်ချိန်လုံးလား သီလသမာပညာဝိမုတ်ဝိမု ക്തി ဉာဏ်ဤစေတံပြောရန်စကားတိလိုနီးရောင်ရင်ခေါ်ကွယ်စိတ်ငြိမ်ကျင်းချင်းလုံးလား တိလသမပညာဝိမုဝိမု္တိဉာဏ်ဤစေတံပြောရန်စကားသည်နောက်တစ်ခေါက်ချပေးဦးမယ်မှတ်မှတ်သားသားလေးဆိုပြီးတော့နှစ်ခေါက်ပြန်ဆိုရအောင်နော်လူနီးရောင်ရဲဟောကွဲစိတ်ငြိမ် ကျိန်ကျိန်လုံးလာသီလသမာပညာဝိမုတ်ဝိမု ക്തി ဉာဏ်ဤစေတံယောယံစကားတိကဲဆိုကြည့်အောင် ပုဂ္ဂိုလ်များမိဝဲရမယ့်စကားသောတော်ကမိဝဲရမယ့်ကြောင်းမိဝဲရမယ့်စွမ်းခံရွာမိဝဲရမယ့်စကားမိဝဲတဲ့နာကိုမိဝဲပြီးအာထုံမှတရားမြန်မြန်ရတယ်လေမမိဝဲတဲ့နာကိုတွားပြီးတော့မိဝဲမိရင်ဆင်းရဲဒုက္ခတွေမရောက်နိုင်မိဘူးလားဗျာ ရောက်နိုင်တယ်ဒါကြောင့်မိဝဲတဲ့နာကိုမိဝဲပြီးတော့မှအာထုရတာနောက်တစ်ခါနံပါတ်၄ကဘာလဲဆိုတော့ပုဂ္ဂလောစာအတူနေပုဂ္ဂိုလ်တဲ့မိမိမိဝဲရမယ့်ပုဂ္ဂိုလ် မိဝဲရမယ့်ပုဂ္ဂိုလ်ဟာလည်းပဲအရေးကြီးပါတယ်မိမိတို့အတူနေပုဂ္ဂိုလ်များတရားကိုတကယ်လိုလိုလားလားနဲ့ရိုးရိုးသေးသေးရှုမှတ်မှုတတိမလွတ်အောင်ကြိုးစားနေတဲ့ပုဂ္ဂိုလ်မျိုးမိဝဲရတယ်တကယ်စကားမပြောတုံနေဘောနဲ့မိမိရှုမှတ်ရမယ့်အမှတ်တရားကို စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအမှုရာတိုင်းအမှုရာတိုင်းကို စိတ်ဥစိတ်ဆကစားပြီးတော့တတိမလွတ်အောင် ကြိုးစားပြီးတော့နေတဲ့ပုဂ္ဂိုလ်ကိုမှီဝဲပါပို့ပို့တန်တန်စကားလေးပြောလိုက်ရှိတာလေးထုတ်စားလိုက်အေးအေးဆေးဆေးနေလိုက်အိတ်လိုက်စားလိုက်ထိုင်ပြီးတော့တရားထိုင်ခြင်းကြထိုင်လိုက်တရားဖြုတ်ခြင်းကြအိတ်လိုက်စကားပြောလိုက်နေအဲ့လိုပို့ပို့တန်တန်အားထုတ်တဲ့ပုဂ္ဂိုလ်မျိုးကိုမမှီဝဲနဲ့တကယ်ရိုးရိုးသေးသေးနဲ့ကြိုးကြိုးစားစားအားထုတ်တဲ့ပုဂ္ဂိုလ်ကိုမှီဝဲပါအဲ့လိုရိုးရိုးသေးသေးနဲ့ကြိုးကြိုးစားစားအားထုတ်တဲ့ပုဂ္ဂိုလ်မှီဝဲတော့ သူကြိုးစားသလိုမိမိလည်းကြိုးစားဖြစ်လာတယ်။သူပြောလို့တကယ်လို့မိမိကိုပြောလာရင်လည်းပြောတဲ့စကားမိမိကိုအတိပေးတဲ့စကားတတိပေးတဲ့စကားဆုံးမတဲ့စကားအဲ့လိုစကားမျိုးကိုသာမိမိကိုညွှန်ကြားပြီးတော့အတိပေးဆုံးမတဲ့အတွက်ကြောင့်အဲ့ဒီတိုင်းလိုက်နာပြီးတော့မိမိကိုယ်တိုင်ကကျင့်သုံးမယ်ပွားများမယ်အားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးရတဲ့တရားအသိဉာဏ်ဓူးတွေရောမိမိမှာနှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားဗျာမြန်မြန်ကြီးရနိုင်တယ် ဒါကြောင့်အတူနေပုဂ္ဂိုလ်ဟာလည်းပဲတရားအားထုတ်တဲ့နေရာမှာအရေးကြီးသလားမကြီးဘူးလားဗျာစိတ်တူသဘောတူဖြစ်ဖို့အရေးကြီးတယ်ဒီလိုမဟုတ်ဘဲနဲ့အတူနေပုဂ္ဂိုလ်ကစိတ်တူသဘောတူမဟုတ်ဘူးမိမိကတရားကိုကြိုးကြိုးစားစားရိုးရိုးသေးသေးရှုဟိုပုဂ္ဂိုလ်ကပေါ်ပေါ်တန်တန်နေအဆောင်ရောက်ပြီဆိုရင်တခါတည်းတခါတည်းဂုံတိုင်းဖွင့်အာရှိတဲ့မြအဝတ်တွေထုတ်လှမ်းလိုက်ပြန်သိမ်းလိုက်ပြန်ယုတ်လိုက်တကားဘောက်ကဝင်လိုက်ထွက်လိုက် နောက်တခါသူ့ရှိတဲ့တခါလဲကျွတ်ကျွတ်ဤအထုပ်တဲ့ဝါနှိုင်းလိုက်ဒါနှိုင်းလိုက်အထုပ်ဖြီးလိုက်ပွန့်လိုက်ပိတ်လိုက်နဲ့ကဲအဲ့ဒီပုဂ္ဂိုလ်နဲ့အတူနေရရင်တရားတမာတိထူထောင်နေတဲ့ပုဂ္ဂိုလ်နားမှာမငြီးပေဘူးလားဗျာအဲ့လောက်ဆူညံနေတဲ့အဲ့လောက်မျက်စိနောက်အောင်လှုပ်လှုပ်နေတဲ့ပုဂ္ဂိုလ်မျိုးနဲ့နေရရင်တမာတိနင်းနေရမှာလားမြန်မြန်ရမှာလားနင်းနေရမယ်အဲ့တော့တကယ်ကိုတရားအလုပ်ကိုရိုးရိုးသေးသေးရှုနေတဲ့ပုဂ္ဂိုလ်ပွားနေတဲ့ပုဂ္ဂိုလ်အားထုတ်နေတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်နဲ့အတူနေရတဲ့ခါကျတော့ဟောသူကလည်းပဲအမှတ်ကလေးကိုစိစိဆက်ဆက်မှတ်နေရင်ထိုင်မှတ်နေရင်ကိုယ်ကလည်းမှတ်မယ်သူလည်းမှတ်နေရင်ကိုယ်လည်းမှတ်မယ်သူစဉ်းညာလျှောက်မှတ်ရင်ကိုယ်လည်းလျှောက်မှတ်မယ်သူကြိုးစားတယ်လို့မိမိလည်းကြိုးစားရင်သူရတဲ့တရားတွေရောမိမိရောမရနိုင်မိဘူးလားဗျာရနိုင်တယ်ဒါကြောင့်မို့အတူနေပုဂ္ဂိုလ်ဟာလည်းပဲတရားအားထုတ်တဲ့နေရာမှာအရေးမကြီးပြီဘူးလားဟင်အဲ့လိုပုဂ္ဂိုလ်မျိုးဟာရှောင်ကျင်ရမယ့်ပုဂ္ဂိုလ်လားနှိဝဲရမယ့်ပုဂ္ဂိုလ်လား အေးဒါကြောင့်တရားကြိုးစားပြီးတော့စိတ်တူသဘောတူပေါ့ကိုယ်ကလည်းတရားကိုတကယ်လိုချင်ဟိုပုဂ္ဂိုလ်ကလည်းတကယ်တရားလိုလိုချင်းချင်းနဲ့အားထုတ်နေတဲ့ပုဂ္ဂိုလ်မျိုးမှီဝဲပါတဲ့နံပါတ်၄ကနောက်တခါဘုန်းကြီးတို့ယောဂီများနံပါတ်5ကပါလဲဆိုတော့ဘောဇင်စားသုံးပွဲဖြစ်တဲ့ခဲပွဲဘောဇင်အဲ့ဒီခဲပွဲဘောဇင်ဟာလည်းပဲမိမိနဲ့မိမိနှစ်သက်မြန်လို့တဲ့ခဲပွဲဘောဇင်များ ရောင်ရဲတင်းနေသည်ထိအောင်ဖုံးပေးရပြီးတော့မှတရားတွေကြိုးစားရအားထုတ်ရမယ်ဆိုရင်တရားမြန်မြန်ကြီးရနိုင်တယ်တကယ်လို့မိမိမှာခဲဘွယ်ဘောဇင်တွေမိဝဲဖုံးပေးရတဲ့အခါမယောင်ရဲမတင်းတိမ်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုမှကိုတရားအားထုတ်လို့တမာတိမရနိုင်ဝိပဿနာဉာဏ်တွေလည်းမဖြစ်နိုင်ဘူးမဲ့ညာဘုံညာနိဗ္ဗာန်ဆိုတာဝေးပြီပေါ့ ဒါကြောင့်စမ်းခဲွယ်ဘောဇင်တွေမိဝဲတဲ့အခါမှာရောင်ရဲတင်းနေဖို့ရာရောမလိုပေဘူးလားဗျာမိမိနှစ်သက်တဲ့ဟာရာလေးနဲ့မိဝဲပြီးတော့မှတရားအားထုတ်ရမယ်ဆိုရင်နှင်းနှင်းရမှာလားမြန်မြန်ရမှာလားဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်တော်ခါကာလတုန်းကယဟန်တော်60ဝါဦးချိန်ခါကာလမှာသင်္ကန်းကျောင်းဝါဆိုကျောင်းဆရာဖို့အတွက်တခါနဲ့အတူတကွကြွကြတယ် အဲလိုကြွကြတဲ့အခါကျတော့တောင်ချေရင်ရွာကြီးမာတိကာဆိုတဲ့ရွာကြီးတွေကရက်ဆက်ရောက်သွားတယ်။မာတိကာဆိုတဲ့တောင်ချေရင်ရွာကြီးရောက်သွားတဲ့အခါကလည်းကျတော့ရဟန်းတော်များတပိတ်ကိုးစည်းနဲ့မျက်လွှာချပြီးတော့ဝင်လာတဲ့အခါကျတော့အဲ့ဒီမာတိကာရွာရဲ့ရွာသူကြီးဟာလည်းမာတိကာတကြီးမာတိကာရွာကိုအမိပြုတ်ပြီးတော့နာမည်မှာလည်းမာတိကာတကြီးမာတိကာတကြီးရဲ့အမေကိုလည်းမာတိကာမာတာအဲ့လိုခေါ်ကြတယ် အဲ့ဒီမာတိကမာတာဒကမာကြီးကလှမ်းပြီးတော့မြင်လိုက်တဲ့ခါကျတော့ယဟန်တော်မြတ်စက္ကုန္တရေချပြီးတော့ကြွနေတာမြင်ရတော့ကြီးညိုတဲ့စိတ်တွေဖြစ်ပြီးပင့်ပါတယ်မိမိအိမ်မှာပင့်ပြီးတော့ယဟန်တော်60သလုံးအားလုံးစွမ်းခဲဝယ်ဘောဇင်းလေးဆက်ကလူတန်းနေရှင်ဘုရားတို့ဗျာပြန်ပြန်ကြွကြမလူလဲလို့မေးလျှောက်ဒီလိုမေးဆိုင်တဲ့အခါကျတော့တန်ဃာတော်ရှင်မြတ်များရဲ့အကြီးမှုဖြစ်တဲ့မထေရကြီးကနေပြီးတော့ဒကမာကြီး မိမိတို့နေထိုင်အားထုတ်ဖို့အတွက်သင်္ကန်းကျောင်းရှာကြရင်းနဲ့ကြွလာကြတယ်ဆိုတဲ့အကြောင်းအမိန့်ရှိတော့ဒီလိုဆိုရင်ဘုရားအရှင်ဘုရားများတပည့်တော်တို့စောင့်လို့လူတန်းထားတဲ့ကျောင်းမှာတရင်သုံးကြပါဘုရားအရှင်ဘုရားများကိုအမိပြုပြီးတော့တပည့်တော်များနဲ့ဒါနသီလဘာဝနာစတဲ့ကုသိုလ်ကောင်းမှုတွေတပည့်တော်တို့ရပါရစေဘုရားလို့ကြောက်တော့တုံ့နှိပါဝင်စိတ်စိတ်နေပြီးတော့ဝန်ခံကလေးပြုတဲ့အခါကျတော့ကျောင်းကိုလိုက်ပို့ကြတယ် အဲ့ဒီမာတိကမာတာဒကမာကြီးလှူဒန်းထားတဲ့အဲ့ဒီကြောင့်မှာပဲဝါစုဝါကံပြီးတော့ဒီတန်ဃာတော်များရဲ့ဆွမ်းအတွက်အမြဲတမ်းမာတိကမာတာဒကမာကြီးကနေပြီးတော့ပြည့်စုံလှုပ်ကြွေးဆွမ်းများလောင်းဒီကမ္မယဟန်တော်မထေရများဟာငါရှင်တို့တဲ့တန်ခါမထေရကြီးကငါတို့ဟာတန်တရာဝဋ္ဌဒုက္ခတော်တန်တရာဝဆင်းရဲကလွတ်မြောက်ရာဖြစ်တဲ့အကျင့်တရားတွေကျင့်ကြံအားထုတ်ဖို့တိုးထွက်ပြီးတော့လာခဲ့ကြပြီအခုဆင်းရဲရနေရလည်းပဲ ရရှိပြီးတော့နေပြီဆွမ်းအတွက်လည်းဘာမှကြောင်းကြပူပင်စေရမလိုတော့ဒါကြောင့်မိမိတို့ဟာမိမိတို့နဲ့တင့်လျော်လျောက်ပတ်တဲ့နေရာချင်းကပ်ပြီးတော့အားထုတ်ကြရအောင်တဦးနဲ့တဦးအကြောင်းတူးမရှိဘဲနဲ့တဦးနဲ့တဦးရောနှောခြင်းဆက်ဆံခြင်းမပြုဘဲနဲ့အကြောင်းတူးကိစ္စရှိလာပြီဆိုရင်ခေါင်းလောင်ထိုးလိုက်တဲ့အခါကျတော့မှအဲ့ဒီမှာအားလုံးစုပေါင်းပြီးတော့တွေ့ဆုံပြီးဖြည့်ရှင်းကြရအောင်အဲ့လိုတန်ခါမထေကြီးအမေးရှိတဲ့အတိုင်းပါပဲ။ တန်ဃာတော်များလည်းပဲဆွမ်းကံပြန်လို့ဆွမ်းများဖုံးပေးပြီးပြီဆိုရင်မိမိတို့တင့်လျော်လျောက်ပတ်တဲ့နေရာဌာနတစ်ပင်အောက်မှာဖြစ်စေခြုံမှာဖြစ်စေလိုင်ကောင်းမှာဖြစ်စေလွင်တိကောင်းမှာဖြစ်စေဆင်ញင်ညနေမှာဖုံးပေးရမယ်စတုမေရုစတဲ့ဖြော့ဖြောရမကံများယူလာပြီးတော့အဲ့ဒီမှာကပ်ဖို့ရလာတဲ့အခါကျတော့တန်ဃာတော်တွေတပတ်မှမတွေ့ဘူးကြောင်းနဲ့ဝင်ကြည့်လေဘယ်မှမတွေ့ဘူး ဘယ်မှမတွေ့တဲ့အခါကာလကြတော့မှဘယ်နဲ့ကြွကုန်ကြပါလိမ့်တန်ဃာတော်နဲ့ပြန်နဲ့ကြွကုန်ကြပြီလားလို့စိတ်ထဲမှာဖြစ်တယ်အဲဒီမှာနောက်ကအချွေရန်ပြည့်တဲ့ပုဂ္ဂိုလ်ကတန်ဃာတော်များကြွစေခြင်းဟောဒီခေါင်းလောင်းတီးလိုက်ရင်တန်ဃာတော်များကြွလာတတ်တယ်ဆိုတော့မှအဲဒီမှာခေါင်းလောင်းတွန်းလိုက်တဲ့အခါကျတော့တန်ဃာတော်များအားလုံးကြွလာကြတယ်ကြွလာပြန်တော့လည်းပဲတကယ့်ကိုစက်ကုံတရေချပြီးတော့တပားစီတပားစီဆွမ်းကကြွလာတော့ကလို့တန်းစီပြီးတော့အတူတကွကြွလာတာမဟုတ်ဘူး တကယ်ကိုတပါးစီတပါးစီပဲမိမိအားထုတ်တဲ့နေရာကနေအမှတ်တတိမလွတ်စေဘဲနဲ့စက်ကုံတလေးချပြီးကြွလာစက်ကုံတလေးချအိန္ဒြေကလည်းသိကျင့်ကျင့်အဲ့လိုကြွလာတဲ့အခါကျတော့မာတိကမာတာဒကမာကြီးကအရှင်မြတ်တို့ဗျာရှင်မြတ်တို့တပည့်တော်အိမ်ဆွမ်းခံကြွတဲ့ပုံစံမျိုးလည်းမဟုတ်ပါပဲလားအတူတကွာလည်းအတူမနေတပါးစီလာပြီးတော့မျက်နာတွေကလည်းကြီးကြီးတာတာမရှိလာပါလားဗျာရှင်ဘုရားတို့ဘယ်လိုများဖြစ်နေကြပါသလဲလို့မေးလျှောက်တဲ့အခါကဏ္ဍကြတော့မှအဲ့ဒီမှာ တန်ခမထေရဖြစ်တဲ့ကဒကမာကြီးယဟန်တော်တို့မြည်သည်ယဟန်တရားကိုအားထုတ်ရတယ်လို့အမိန့်ရှိတယ်။အဲတော့ရှင်ဘုရားတို့ယဟန်တရားဟာရှင်ဘုရားတို့ယဟန်တော်များပဲအားထုတ်ခွင့်ရသလားဘုရား။လူပုဂ္ဂိုလ်တွေရောအားထုတ်ခွင့်မြန်မရနိုင်ဘူးလားလို့မေးလျှောက်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာတန်ခမထေရဖြစ်တဲ့ပုဂ္ဂိုလ်ကမာတိကမတာဒကမာကြီးတဲ့ ဟောဒီယဟန်တရားယဟန်တော်များတာအာထုတ်ကောင်းတဲ့တရားမဟုတ်ပါဘူးတဲ့အမျိုးကောင်းသားတွေလည်းအာထုတ်ထိုက်တယ်အမျိုးကောင်းသမီးတွေလည်းအာထုတ်နိုင်တယ်ဘယ်ပုဂ္ဂိုလ်မဆိုဒီတရားအာထုတ်နိုင်ပါတယ်လို့အမိန့်ရှိတဲ့အခါကဏ္ဍကြတော့ဒီလိုဆိုရင်တပည့်တော်လည်းပဲအရှင်ဘုရားတို့အာထုတ်တဲ့တရားကိုအာထုတ်လိုပါတယ်ဗျာတပည့်တော်ကိုအာထုတ်ခွင့်ပြုပါတရားနိနာမြန်ပေးပါဆိုတဲ့အခါကဏ္ဍကြတော့အဲ့ဒီမှာ32ကောဋ္ဌာတကမ္မထံတရားတွေနဲ့ ပေါ်ရန်အာယုံကိုရှုမှတ်ဖို့ရာအနေအားဖြင့်အဲ့ဒီမှာညွှန်ကြားပြီးတော့ကမ္မထာနိလများပေးလိုက်ပါတယ်။အဲ့ဒီကမ္မထာနိလအတိုင်းပဲမာတိကမ္မတာဒကမာကြီးဟာအိမ်မှာစွမ်းဝေယဝဇ္ဇတွေပြုလုပ်ရင်းနဲ့အာထုတ်တယ်။စွမ်းဝေယဝဇ္ဇလုံရင်းနဲ့ချေရင်းပြုံရင်းကြောရင်းလှော်ရင်းနဲ့အာထုတ်သွားတာပဲ။အဲ့လိုအာထုတ်ရင်းနဲ့ပဲဝိပဿနာဉာဏ်ဤအစဉ်စဉ်တဲပြီးတော့မဲအစဉ်စဉ်ပိုအစဉ်စဉ်ဆက်ရောက်မဲ30ပို30ဆက်ပြီးတော့အနာဂါမိမဉ္ဇဉ်ပုံဉ္ဇဉ်ဆက်ရောက်ပြီးတော့ ဘိညာဉ်နဲ့တကွာရရှိသွားတယ်အနာဂံတည်သွားတယ်ပေါ့လေအဲ့လိုအနာဂံတည်ပြီးတော့တရားသူများရသွားတဲ့အခါကာလကြတော့အဲ့ဒီမှာမတိကမတာဒကမာကြီးစဉ်းစားတယ်ငါအခုအာတုရတဲ့အခါမှာငါမှတရားအသိဉာဏ်တူတွေရပြီငါကိုးွယ်စိတ်ကနေတဲ့မထေမြများဘယ်ချိန်ဘယ်ခါလောက်ကမြန်တရားတူတွေရနေကြပြီလေလို့အဲ့ဒီလိုဆင်ញင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟောကိုယ်ွယ်စိတ်ကနေတဲ့ယဟန်တော်များ ဝိပဿနာဉာဏ်တောင်မှကောင်းကောင်းမဖြစ်သေးဘူးမဉဏ်ပူဉဏ်တွေရဖို့နေနေသားသားဝိပဿနာဉာဏ်တောင်မှမဖြစ်တာကိုတွေ့ရအဲလိုဝိပဿနာဉာဏ်တောင်မဖြစ်တာတွေ့ရတဲ့အခါကျဘယ်လိုအကြောင်းကြောင့်များတရားမရကြတာလေဘယ်လိုအန္တရာယ်တွေများတွေ့နေလို့ပါလိမ့်မလဲလို့ကြည့်လိုက်တဲ့အခါကလည်းကြအမျိုးစုံကြောင်းနေရာများမပြည့်စုံလို့လားသင်္ကန်းများမပြည့်စုံလို့လေလားဘာကြောင့်မှလဲကြည့်တယ်နောက်ဆွမ်းခဲပွင့်များမပြည့်စုံလို့လေလားလို့ကြည့်လိုက်တော့မှဩဘောဇနာတတ်ပါရမမြတ်တာပဲဖြစ်နေကြပါလား ဘောဓနာတပ္ပါယမမျှတတဲ့အတွက်ကြောင့်မို့အခုငါကိုယ်ွယ်စိတ်ကနေတဲ့ရဟန်းတော်များမတရားဖို့တရားပြီးဝေးစွာဝိပဿနာဉာဏ်လေးတောင်မှမဖြစ်ပဲဖြစ်နေပါလားဒီတော့ဖြင့်ရဟန်းတော်များတင့်လျော်တဲ့အာဟာရကိုငါဒီကနေ့ကစပြီးတော့လှူဒန်းမယ်အချိုးကိုနှစ်သက်တဲ့ရဟန်းတော်များကိုအချိုးအချင်းနှစ်သက်တဲ့ပုဂ္ဂိုလ်ကိုအချင်းအစိတ်နှစ်သက်တဲ့ပုဂ္ဂိုလ်အစိတ်အခါနှစ်သက်တဲ့ပုဂ္ဂိုလ်အခါအငံအစစသည်ဖြင့်မိမိတို့နှစ်သက်ရာလေးတွေကိုလိုလိုလေးလေးမရှိအောင် မာတိကမာတာဒကမာကြီးကအာလို့နေ့စဉ်ဆောင်ရွက်ပြီးတော့ပြုစုလှူဒန်းပြီးတော့အဲ့ဒီမှာတရားအထုတ်ကြတဲ့ယဟန်တော်60မှာအဲ့ဒီဝါတွင်းမှာတရင်ဝါလမကျွတ်ခင်မှာပဲမိမိအလိုရှိတဲ့ဘောဇင်ကိုဖုံးပေးရတဲ့အခါကျတော့မြတ်မြတ်တတာဘောဓနာတပ်ပန်းရမြတ်တသွားတဲ့အခါကာလကျတော့ဝိပဿနာတရားတွေအထုတ်တဲ့အခါကာလမှာမကြာမီသောချိန်မှာပဲဝိပဿနာဉာဏ်တူတွေဆင်းဆင်းတက် မဲစင်းစင်းဘိုစင်းစင်းဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခံပြီးယဟန္တာမထေမြတ်တွေဖြစ်ကြတယ်။ဒါဘာကြောင့်လဲဆိုတော့ဘောဇနတ္တဗာယမျှတလို့လားမမျှတလို့လားဗျာ။အေးဒါကြောင့်မို့မိမိတို့မိဝဲရမယ်ဘောဇင်ကိုမိဝဲပြီးတော့ဖုံးပေးပြီးတော့မှတရားအားထုတ်လို့ရှိရင်လည်းပဲတရားတွေမြန်မြန်မရနိုင်လေဘူးလားဗျာ။မြန်မြန်ရနိုင်တယ်။ဒါနံပါတ်5မိဝဲရမယ်ဘောဇင်။နောက်တစ်ခါနံပါတ်6ရာသီဥတုတဲ့ ရာသီဥတုကလည်းပဲဘုန်းကြီးတို့ယောဂီများလိုအပ်တယ်။ရာသီဥတုများပူတဲ့အိုက်တဲ့ရာသီဥတုရှိတယ်။အေးတဲ့ရာသီဥတုရှိတယ်။ဆိုးဆွတ်တဲ့ရာသီဥတုမရှိပေဘူးလားဗျာ။အဲ့ဒီရာသီဥတုမှာလည်းပဲတချို့ပုဂ္ဂိုလ်များကအေးတဲ့ရာသီဥတုနဲ့မတင့်တော်ဘူးမတည့်ဘူး။တချို့ပုဂ္ဂိုလ်များကအပူနဲ့မတည့်ဘူး။တချို့ပုဂ္ဂိုလ်များကအဆိုးဆွတ်နဲ့မတည့်ဘူး။အဲ့တော့မိမိနဲ့တင့်လျော်လျောက်ပတ်တဲ့ရာသီဥတုကိုယူပြီးတော့မြန်အားထုတ်ရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားဉာဏ်ဉာဏ်ရနိုင်တယ်။တကယ်လို့မိမိက အေးကြောက်တဲ့ပုဂ္ဂိုလ်ဟာအင်မတန်အေးမြလာတယ်အေးချမ်းလာတယ်ရှမ်းပြည်နယ်လိုနေရာဌာနမျိုးမိုးကုတ်လိုနေရာဌာနမျိုးမင်းမြို့လိုနေရာဌာနမျိုးတောင်ကြီးလိုနေရာဌာနမျိုးတွေသွားပြီးတော့အားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေတရားမရနိုင်ဘူး။ဘာကြောင့်လဲဆိုတော့ तू ကအေးနဲ့မတည့်ဘူးမတင့်တော့ဟောအပူနဲ့မတင့်တော်တဲ့ပုဂ္ဂိုလ်မျိုးကြတော့ဘုန်းကြီးတို့အညာဒေတာမျိုးတွေမှာသွားပြီးတော့အားထုတ်မယ်ဆိုရင်အဲ့ဒီမှာ မိုးဆိုတာအင်မတန်မှဝေးတယ်အင်မတန်ပူပြင်းတဲ့ရာသီဥတုနဲ့ခံစားရတော့ချွေးတစ်ပြက်ပြက်ကြာပြီးတော့တရားအားထုတ်လို့မရပြန်ဘူး။ဒါကြောင့်တရားအားထုတ်မဲ့ပုဂ္ဂိုလ်များဟာလည်းပဲမိမိတို့နဲ့တင့်လျော်လျောက်ပတ်တဲ့ရာသီဥတုကိုမှီဝဲပြီးတော့အားထုတ်လို့ရှိရင်တရားမြန်မြန်မရနိုင်ပြီဘူးလား။ဒါရာသီဥတုဘုန်းကြီးတို့ယောဂီများဒါလည်းပဲကိုအားထုတ်တော့မယ်ဆိုရင်ငါမိုးရင်းချိန်ကာကာလနဲ့တင့်လျော်သလား။နွေရာသီနဲ့မိမိတင့်လျော်သလား၊ဆောင်းရာသီနဲ့တင့်လျော်သလား၊ဘယ်ရာသီဟာမိမိအတွက် အားထုတ်ရင်အကောင်းဆုံးလေကိုယ့်ရဲ့ကျမ်းမာရေးနဲ့တင့်လျော်တဲ့ယာတိဥဒုကိုမှီဝဲပြီးတော့အားထုတ်ရင်တရားမြန်မြန်ရနိုင်တယ်။နောက်တစ်ခါကျတော့ဣရိယာပထောစီဝါတဲ့။သွားခြင်း၊ရခြင်း၊ထိုင်ခြင်း၊လျှောင်းခြင်းဆိုတဲ့ဣရိယာပုတ်၄ပါး။အဲ့ဒီဣရိယာပုတ်၄ပါးမှာလည်းပဲမိမိကဘယ်ဣရိယာပုတ်နဲ့ပို့ပြီးတော့တရားအားထုတ်တဲ့အခါမှာတမာတိဖြစ်နိုင်တယ်လေ။ဒါကိုကြည့်ရတယ်။ထိုင်ပြီးရှုမှတ်မှ တမာတိဖြစ်နိုင်တယ်ဆိုရင်ထိုင်ဣရိယာပုနဲ့များများကြီးမကြိုးစားရပြီဘူးလားဗျာအေးရပ်ပြီးရှုမှတ်တဲ့ပုဂ္ဂိုလ်ကရပ်ရှုမှတ်မှဣရိရပ်တဲ့ရပ်ပြီးတော့ရှုမှတ်တဲ့ဣရိယာပုနဲ့မှတမာတိများများဖြစ်တယ်များများဖြစ်တယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ကရပ်တဲ့ဣရိယာပုနဲ့များများကြီးမရှုမှတ်ရပြီဘူးလားတချို့ပုဂ္ဂိုလ်ကြတော့ဈဉ္ညာဣရိယာပုနဲ့မှတမာတိဖြစ်တာတွေမရှိပြီဘူးလားအဈဉ္ညာရှောင်းပြီးရှုမှတ်ရင်တမာတိဖြစ်လွယ်တဲ့ပုဂ္ဂိုလ်တွေရှိတယ်ဒါကြောင့်အဲ့လိုပုဂ္ဂိုလ်မျိုးကြတော့လဲဈဉ္ညာဣရိယာပုနဲ့ ရှုမှတ်ပြီးတော့တမာရီတွေမထူထောင်ရပြီဘူးလားဗျာထူထောင်ရတယ်အဲလိုတမာရီထူထောင်ပြီးတော့မှကြိုးစားလိုက်ရင်အဲ့ဒီပုဂ္ဂိုလ်တရားနှင်းနှင်းရမှာလားမြန်မြန်ရမှာလားဗျာသို့တော့ရောက်စပုဂ္ဂိုလ်များမှာတော့လျှောင်းချင်းဣရိယာပုနဲ့မမှတ်နဲ့ရောက်စဘာကြောင့်လဲဆိုတော့ရောက်စပုဂ္ဂိုလ်ကဘာမှတမာရီမဖြစ်သေးဘူးရောက်စမှာလှည့်ပြီးတော့ရှုမှတ်မယ်ဆိုရင်အိပ်ပျော်သွားတာတည်းဌိနမိတာဝင်သွားတာတည်းဒါကြောင့်ရောက်စပုဂ္ဂိုလ်များမှာတော့လျှောင်းချင်းဣရိယာပုနဲ့ဘယ်လို့မှမှတ်လို့မသိနေရသေးဘူး တမာရီတွေအားကောင်းတက်တန်စွာရနေတဲ့ပုဂ္ဂိုလ်ကြတော့အတန်လေးကြိုးလေးဆန့်ပြီးလျှောက်မှတ်ပြန်တော့လည်းပင်ချိန်ပေါင်းများစွာနာရီပေါင်းများစွာရှုမှတ်နိုင်တဲ့ပုဂ္ဂိုလ်တွေမရှိပေဘူးလားဗျာရှိတယ်ဒါကြောင့်မို့ဒီဣရိယာပုတ်၄ပါးထဲမှာမိမိဟာဘယ်ဣရိယာပုတ်နဲ့ရှုမှတ်ရတာဟာတမာရီထူထောင်ရတာလွယ်တယ်တမာရီများများဖြစ်လွယ်တယ်တမာရီဖြစ်မှလည်းပဲယုံနာဖြစ်ဖြစ်သိနိုင်တဲ့ဝိပဿနာဉာဏ်ကဖြစ်မှာဘူးဒါကြောင့်တမာရီရပြီဆိုရင်ယုံနာဖြစ်ဖြစ်ကိုသိနိုင်တဲ့ဝိပဿနာဉာဏ်ဒီဉာဏ်ဉာဏ်ကြီးဖြစ်လာလိမ့်မယ် အဲဒီညာနေရင့်ကျက်ပြည့်စုံပြီဆိုရင်ကတော့မညာပူညာဆက်ရောက်ပြီးတော့နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်မိဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများတရားရှုမှတ်တော့မယ်ဆိုရင်မိမိအနှစ်သက်ဆုံးမိမိနဲ့အသင့်လျော်ဆုံးဣရိယာပုနဲ့ရွေးချယ်ပြီးတော့အာမထုတ်သင့်မိဘူးလားဟင်အဲ့လိုအာထုတ်သွားမယ်ဆိုရင် တရားနှင်းနှင်းရမှာလားမြန်မြန်ရမှာလားမြန်မြန်ကြီးရမယ်ဒါကြောင့်ဒီဣရိယာပုခုနှစ်ပါးယောဂီပုဂ္ဂိုလ်တို့အတွက်မိကွဲရမယ်တပ်ပါရခုနှစ်ပါးတဲ့ နံပါတ်1ကပြောင်းနံပါတ်2ကစွမ်းခံရွာနံပါတ်3ကစကားနံပါတ်4ကပုဂ္ဂိုလ်နံပါတ်5ကဘောဇင်နံပါတ်6ကယာတိဥဒုနံပါတ်9ကဣရိယာပုအဲတော့မိမိတို့နဲ့တင်းလျော်လျောက်ပတ်တဲ့အဲ့ဒီတပ်ပါရ9မျိုးကိုမိဝဲပြီးတော့မိမိတို့ကြိုးစားသွားမယ်အားထုတ်သွားမယ်ဆိုရင်တရားဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေ၅ပါးတရားတွေမညင်ညွတ်ပေဘူးလား အဲ့ဒီဣန္ဒြေ၅ပါးတရားတွေညင်ညွတ်လာတာနဲ့အမျှဝိပဿနာဉာဏ်တွေကထက်လာမလားတုံးသွားမလားဉာဏ်တွေထက်လာလိမ့်မယ်ဒီဉာဏ်တွေထက်မြက်လာပြီဆိုရင်မိမိအားထုတ်နေတဲ့တရားတွေကဆိုးရုံမှလားတိုးတက်မှလားတရားတွေတိုးတက်ပြီးတော့ဟောဘုန်းကြီးတို့ယောဂီများမဉ္ဇဉ်ပူညာဆက်ရောက်နိဗ္ဗာန်ထိအောင်မျက်မှောက်ပြုသွားနိုင်တယ်ဒါကြောင့်တပ္ပယဘဏ္ဍပန်းလည်းမိဝဲရမှာခုနှစ်ပန်းအဲ့လိုသင်လျော်တယ်လို့မိဝဲပြီးတော့အားထုတ်သွားရင်ဣန္ဒြေ၅ပါးတွေဘာဖြစ်သွားမလဲ ညီညွတ်ပြီးတော့တရားတွေတိုးတက်လာလိမ့်မယ်ကဲ့ဒါလေးဆိုလိုက်ကြောင်းအေရာများခုနှစ်ပါးတွင်အလုံးဒါစပေါင်းပြီးတော့ဟိုတစ်ခုစီတစ်ခုစီဆိုရင်ဆောင်ပုံရေးရမှာရှေ့ကြီးဖြစ်သွားမှာဆိုလို့ကြောင်းအေရာများခုနှစ်ပါးတွင်သင်လျော်ရှင်တွဲမိဝဲပါလျင် ဣန္ဒြေငါးချက်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ကြောင်းအိယာများခုနှစ်ပါးတွင်သင်လျော်ရှင်တွဲမိဝဲပါလျင် ဣန္ဒြေငါးကျေတိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ဆိုကြည့်ပါ ဘုန်းကြီးတို့ယောဂီများမိဝဲရမယ်ဒီတပ်ပါရခုနှစ်ပါးကိုမိဝဲပြီးတော့တင့်လျော်သူမိဝဲပြီးတော့အထုတ်သွားရမှာကျောင်းဆိုရင်လည်းဘုန်းကြီးစောစောကပြောခဲ့ပြီကျောင်းရဲ့အင်္ဂါ၅ပါးအဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ကျောင်းကိုမိမိတို့မိဝဲအခုဆွမ်းခံရအနေအချင်းတော့ယဟန်တော်များနဲ့တက်ဆိုင်တယ်ယောဂီပုဂ္ဂိုလ်များနဲ့မတက်ဆိုင်စကားဆိုတဲ့နေရာမှာလည်းပဲစကား10မျိုး အချင်းချုပ်ပြောရရင်တရားနဲ့ဆက်တဲ့စကားမှလွဲပြီးတော့တခြားရွာရေးရာရေးတောရေးတောင်ရေးစသည်ဖြင့်နိုင်ငံရေးစသည်ဒီလိုစကားမျိုးတွေကိုရှောင်ပြီးတော့မှကြိုးစားသွားအထုတ်သွားရမယ်။နောက်ပြီးတော့ပုဂ္ဂိုလ်ဆိုရင်လည်းအတူနေပုဂ္ဂိုလ်မျိုးဟာမိမိနဲ့စိတ်တူသဘောတူတကယ်ကိုတရားလိုလိုလားလားကြိုးစားပြီးတော့အထုတ်နေတဲ့ပုဂ္ဂိုလ်မျိုးကိုမိဝဲရမယ်။ဘောဇင်ဆိုတဲ့နေရာမှာလည်းမိမိတပ်ပါရဘောဇနတပ်ပါရမျှတယုံ အဲ့ဒီစွမ်းဘောဇဉ်ဟာလည်းပဲမိမိမှာမိမိနှစ်သက်လို့သဘောကျလို့မြောင်များစွာစားလိုက်ပြီဆိုရင်လည်းပဲခန္ဓာကိုယ်ကြီးဟာလေးလံထိုင်ပိုင်ပြီးတော့တရားတွေများမှတ်လို့ရပါဦးမလားဗျာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလပသိဏရီကောသလမင်းကြီးပသိဏရီကောသလမင်းကြီးဟာဆံလေးပြီကျက်လို့ဆိုပါတယ်ဆံလေးပြီကျက်နဲ့ညီမျှတဲ့အသားဟင်းနဲ့သုံးဆောင်နေပွဲတော်တည်တယ်လို့ဆိုပါတယ်အဲ့လောက်အစာအများကြီးစားပါတယ် ။ဒီနေ့တော့ခါကဏ္ဍကြတော့သူဟာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးတရိညာပြီးတော့အနားမယူခင်မှာသူကမြတ်စွာဘုရားနဲ့တက်တူရွယ်တူဖြစ်တယ်။အမျိုးအချင်းလည်းပဲတူတယ်ဆိုတော့မြတ်စွာဘုရားပုံမှာအင်မတန်မှကြီးညိုတယ်ချစ်ခင်တယ်လေးစားတယ်။တရိညာရင်တရိညာတဲ့အချိန်မှာမြတ်စွာဘုရားတန်သွားပြီးတော့ဖူးမြော်လေးရှိတော့အဲလိုသူပွဲတော်တည်ပြီးတဲ့အချိန်မှာတရိညာရဲ့ခါကျတော့မြတ်စွာဘုရားကြောင်းတော်ရောက်မြတ်စွာဘုရားကဟိုမှာပြိဋ္ဌာန်များတရားချင်းမြင်နေတယ်။အဲဒီမှာတတိယကောသလမင်းကြီးရောက်တဲ့အခါကဏ္ဍကြတော့ ရသော်ဘုရားရှေ့မှာထိုင်နေရတာအင်မတန်ပင်ပန်းနေတယ်တခါလည်းမအိမ်ငိုက်အောင်ထိုင်မိုင်းလေးလံနေတဲ့အတွက်ကြောင့်မို့ဌိနမိတ်တွေကဝင်လာပရိသတ်ရှေ့မြတ်စွာဘုရားရဲ့ရှေ့ဆိုတော့လေလက်အေးလို့ကမဖြစ်တဲ့ခါကျလက်နှစ်ဖက်ထောက်ပြီးတော့တခါလည်းမလဲအောင်ထောက်ပြီးတော့ထိမ့်လာရတဲ့အတွက်ကြောင့်မို့ချွေးတိချွေးပေါက်တွေနဲ့ကြာလာအောင်ပင်ပန်းနေအဲ့ဒီမှာဘေးကရက်လေးခတ်ပေးနေရနောက်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကနေပြီးတော့အဲ့ဒီမှာမင်းကြီးကိုနှုတ်ခွန်းဆက်စကားပြောပြီးတော့ဘယ်နဲ့လဲအနားမယူခဲ့ရသေးဘူးလားမေးတဲ့အခါကျမှန်လားပါဗျာတပည့်တော် ပွဲတော်များတည်ပြီးတဲ့အချိန်မှာမြတ်စွာဘုရားတရိယာရနဲ့လာခဲ့တာအနမ်းမယူခင်လာခဲ့ရတော့အင်မတန်ပင်ပန်းပါတယ်လို့လျှောက်တဲ့အခါကျတော့အဲ့ဒီမှာအစာများများစားတဲ့ပုဂ္ဂိုလ်များပင်ပန်းနေတဲ့တန်တရာထဲမှာတဝဲလေလေနဲ့ကျင်းလေပြီးတော့ဆင်းရဲဒုက္ခတွေအများကြီးရောက်ကြရတယ်အဲ့တော့အစာအသောက်ကိုမြတ်တယုံလေးသုံးဆောင်ရတယ်ဘယ်လိုသုံးဆောင်ရမလဲမြတ်တယုံနာနဲ့ခင်းအာယုံဆိုရင်လည်းအလွန်ကင်းမစားရမိမိအားချိန်မြင့်တဲ့အာဟာရပဲဆိုပြီးတော့အများကြီးမစားလိုက်ရအောင် တကယ်လို့အများကြီးစားလိုက်လို့ဝမ်းဟာပြည့်သွားပြီဆိုရင်လူဟာပော့ပါလာသလားလေးလံသွားသလားအင်မတန်ကိုလေးလံပြီးတော့ထိုင်မှန်းပြီးထိနာမိတာတွေဝင်တော့တာပဲဟောအာဟာရလေးကိုတင့်တင့်လျောက်ပယုံလေးပဲဖုံးပေးရတယ်ခွန်ကြီးတို့ဒီမှာရှင်သာရိပုတ္တရာဟောထားတာလေးရှိတယ်ဇတ္တရောပင်စအာလောပိအဘုဒ္ဓဝါဥရကံပိဝေအလံဖာတုဝိဟာရာယပဟိတပဟိတတတဘိက္ခုနောပဟိတတတနိဗ္ဗာန်သို့စေလွတ်အပ်သောစိတ်ရှိသော ဘေကုနောဘေကုနောယဟံအာဝါယောဂီပုဂ္ဂိုလ်အားဇတ္တရောပင်စအာလောပိစွမ်းစားတဲ့ကမှာလေးငါလုတ်တို့ကိုအဘုဒ္ဓဝံမစံမှု၍ဥရကံရေကိုပိဝေတောက်ရ၏ဧဝံဤသို့လေးငါလုတ်လေးငါလုတ်လျော့၍ရေကိုတောက်သည်တတိဖြစ်လာသောဘာသူဝိဟာရယချမ်းသာစွာနေရခြင်းကအလန်းစွမ်းနိုင်ပါပေ၏ တရားအားထုတ်နေတဲ့ပုဂ္ဂိုလ်နိဗ္ဗာန်ကိုရည်မှန်းပြီးတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်အကောင်းတွေအားထုတ်နေတဲ့ပုဂ္ဂိုလ်များစွမ်းများစားပြီဆိုရင်မိမိစွမ်းဖုံးပေးတဲ့အခါမှာ၄၅လောက်စာလျှော့ပြီးတော့ဖုံးပေးတဲ့အဲ့လို၄၅လောက်စာလျှော့ပြီးတော့အဲ့ဒီလျှော့ထားတဲ့အစာဘာကို ဖုံးပေးရမှာလဲဆိုရေကိုတောက်လိုက်တဲ့အဲ့လိုရေကိုတောက်လိုက်ခြင်းအပြင် အလုံးပြည့်စုံသွားပြီးတော့ခန္ဓာကိုယ်ဟာ လေးလံထမ်းပိုင်းမနေဘဲနဲ့ပို့ပါပြီးတော့လန်းဆန်းပြီးချမ်းသာနေလိမ့်မယ်တဲ့ဒါကြောင့်စားနိုင်သည်မှငါးလုံးများလျောချသုံးဆောင်ရာလျောသည့်အစာရေကိုကတောက်စားမျှတစွာဣရိယာပဋ္ဌများဒုက္ခမုတ်ချရမည်တာလို့ဒီမှာဆောင်းပုဒ်ကလေးခေတ္တလေးဆိုကြည့်လိုက်ရအောင်နော်စားနိုင်သည်မှငါးလုံးများ လျော့ချသုံးဆောင်ရာစမ်းနိုင်သည်မှငါလုံးမြလျော့ချသုံးဆောင်ရာလျော့သည့်အစမ်းရေကိုကတောက်ထားမြတ်တစွာလျော့သည့်အစမ်းရေကိုက တောက်ထာမြတ်တစွာဣရိယာပဋ္ဌညာဒုက္ခမုတ်ချရမည်တာဣရိယာပဋ္ဌညာဒုက္ခမုတ်ချရမည်တာဟောမိမိစားနိုင်တာလောက်မစားဘဲနဲ့၄-၅လောက်ချမ်း ခြံပြီးတော့အဲ့ဒီမှာမြတ်တစွာရေကိုသုံးဆောင်ခြင်းအပြင်ဣရိယာပု၄ပါးသလုံးအဲ့ဒီပုဂ္ဂိုလ်ဟာမြတ်တပြီးတော့ဆင်းရဲမလားချမ်းသာမလားချမ်းသာမယ်ဒါကြောင့်မို့ဘုန်းကြီးတို့ဘောဇင်များကိုလည်းပဲမြတ်တစွာမိဝဲသုံးဆောင်ခြင်းအပြင်လည်းပဲတရားတွေတုတ်တက်နိုင်တယ်နောက်ရာသီဥတုမိမိနဲ့တင့်လျော်တဲ့ဥရုကိုမိဝဲပြီးတော့အာထုတ်ခြင်းအပြင်လည်းပဲတမာတိတွေရပြီးတော့ဝိပဿနာဉာဏ်ထုမဲ့ဉာဏ်ထုတွေမရနိုင်ပြီဘူးလားဗျာ။နောက်ဣရိယာပဒအနေအချင်းလည်းပဲမိမိကြိုက်နေတဲ့ဣရိယာပုံနဲ့အာထုတ်လို့မရပြီဘူးလား ထိုင်ရင်ဖြစ်စေရန်ရင်ဖြစ်စေသွားရင်ဖြစ်စေလျောင်းရင်ဖြစ်စေရှုမှလို့မရပေဘူးလားဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်မိမိအကြိုက်နှစ်တဲ့ဆုံးဣရိယာပုနဲ့ကြိုးစားအားထုတ်သွားရင်တမာရီနှင်းနှင်းရမှာလားမြန်မြန်ရမှာလားအဲ့လိုတမာရီတွေရပြီဆိုတဲ့အခါကျတော့ဒီတမာရီအားကောင်းစွာရလာတာနဲ့အမျှယုံနာဖြစ်ဖြစ်သိနိုင်တဲ့ဝိပဿနာဉာဏ်တွေကရောမရပေဘူးလားဗျာအဲ့ဒီဉာဏ်တွေရင့်ကျက်ပြည့်စုံပြီဆိုရင်မညာပူညာဆက်ရောက်ပြီးနိဗ္ဗာန်ထိအောင်မမြတ်မျက်မှောက်မပြုတ်နိုင်ပေဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီမှီဝဲရမယ် သဗ္ဗယ9ပါးကိုမိမိတို့ကတင့်လျောသလိုမိဝဲပြီးတော့ဒီအမှတ်တရားတွေကိုရိုးရိုးသေးသေးနဲ့ကြိုးစားသွားမယ်ရှုသွားမယ်ပွားသွားမယ်အားထုတ်သွားမယ်ဆိုရင်သရဝရိယတတိသမารိပညာဒီအိန္ဒြေ၅ပါးတရားတွေညင်ညွတ်လာလိမ့်မယ်ဒီအိန္ဒြေ၅ပါးတရားတွေညင်ညွတ်လာတာနဲ့အမျှဝိပဿနာဉာဏ်တွေကလည်းဘာဖြစ်လာမလဲထက်မြဲပြီးတော့လာလိမ့်မယ်ဒီဉာဏ်တွေထက်မြဲလာတာနဲ့အမျှမိမိအားထုတ်နေတဲ့တရားတွေကလည်းဆုပ်ယုပ်သွားမလားတိုးတက်လာမလား ဒီတရားတွေတိုးတက်ပြီးတော့ဝိပဿနာဉာဏ်တွေအဆင့်ဆင့်တက်လို့နောက်ဆုံးဖြစ်မှုပြမှုတွေပြတ်ဆဲသွားတဲ့ငြိမ့်တဲ့နေပါကိုယ်တိုင်ပဲဆက်ရောက်မျက်မှောက်မပြုတ်နိုင်မိဘူးလားဗျာခေတ္တကြောင့်တရားအထုတ်တဲ့အခါမှာဘာကိုမှီဝဲရမလဲတင့်လျော်တာကိုမှီဝဲသွားမတင့်လျော်တာတွေကိုဘာလုပ်ရမလဲရှောင်ကျင်ယောဂီနဲ့ဒါနဲ့မသိမလျော်ဘူးဆိုရှောင်ပါဟုတ်တယ်မလားဒီနေရာတော့ဖြင့်ငါယောဂီဖြစ်နေတယ်ငါဒီတရားတွေအားထုတ်နေတာဒီနေရာမျိုးသွားလို့မသိတော့ဘူးဒီနေရာမျိုးနေလို့မသိတော့ဘူးဒီပြုမှုပြုလို့မသိတော့ဘူး ဒီနေထိုင်ထိုင်လို့မသိတော်ဘူးဒီစားမှုစားလို့မသိတော်ဘူးဆိုရင်အဲ့ဒါဘာလုပ်ရမလဲရှောင်ပြီးတော့သိတော်တာကိုမှီဝဲပြီးတော့အားထုတ်သွားရင်အဲ့ဒီပုဂ္ဂိုလ်တရားဉာဏ်ဉာဏ်ကြီးပါဖြစ်မလဲရနိုင်တယ်ကဲဒါလေးဆိုပြီးဒီနေ့တရားသိညာစုသင်လျောလှစွာခွန်ဖြာကောင်းစွာမိရမည်သင်လျောလှစွာခွန်ဖြာ ကောင်းစွာမိရမည်တတ္တသတ္တဗာယကိရိယာယတံပါတိတိတတ္တတို့ယုံနံဓမ္မသင်္ကာရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရနိုင် တပ္ပယကိရိယာယတင့်လျောတိကိုသာ ပြုခြင်းဖြင့်လည်းပင်တမ္ပါတိတိဝိပဿနာဉာဏ်ဤထင်မြခပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏ဣတိဤသို့အဝေါစကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တတိကေဣမယသုတရားပညာ